ဥပါလုံးကိုရည်စူးပြီးတော့ဦးမျိုးဆွေတော်မြတ်ရှင်မိသားစုတို့ကဒီနေ့အာယုံဇွန်ရော နေဇွန်ရောမှာဆက်ကထူတန်းညံလဲထူတန်းနေကြပါပဲကြေမုံတော်များသွားပါပြီ။ခါကြီးကွယ်လွန်တာနှစ်ပေါင်းဘယ်လောက်ကြာသွားပြီ။ဆက်ရှင်နဲ့မလဲတော့ဘူး။လူဆိုရှင်လည်းပဲအသက်16နှစ်ရှိသွားပြီပေါ့။လူပြင်းမဲ့ဆိုရှင်လည်းပဲနန်းပြင်းမဲ့ဆိုရှင်လည်းပဲတော်လေး ရှိသွားပြီဘဝတစ်ပါးကွယ်လွန်တဲ့ပုဂ္ဂိုလ်ကြီးစုပြီးတော့ဆုံးဆက်ကလှူဒန်းဒီနေ့ဥပုံလေးဖြစ်တော့ဥပုသေတိလည်းရှိအကြောင်းတွန်းတဲ့ဆက်စပ်တဲ့တရားလေးနည်းနည်းဟောမယ်လို့မိနစ်20လောက်အကြောင်းတရားအကျုပ်တရားဆိုတာနားလည်ကြတာကိုအကြောင်းတရားဆိုတာရှိတယ်အကျုပ်တရားဆိုတာရှိတယ်အကြောင်းကြောင့်အကျိုးဆိုတာဖြစ်ပေါ်လာတယ်အကြောင်းမရှိရင်အကျိုးဆိုတာ မရှိဘူးဒါကြောင့်ကံတရားဆိုတာရီလာမြောင်ပေးသဘောပဲကံရဲ့သဘောကိုနည်းနည်းနားလည်ဖို့လိုတယ်ကံတရားဆိုတာရီလာမြောင်ပေးသဘောကောင်းတဲ့ကံကိုလုပ်ရင် ကောင်းကျိုးတွေကုသီလာတာပဲမကောင်းတဲ့ကံကိုလုပ်ရင်မကောင်းကျိုးတွေကုသီလာတာပါ ကောင်းတာလို့ရင်ကောင်းကျိုးရတယ်မကောင်းတာလို့ရင်မကောင်းကျိုးရတယ်အဲ့ဒါကိုကကောင်းတာကို ပြုတော့ကောင်းတဲ့အကျိုးတရားတွေကိုစီလာတာပေါ့ကိုကမကောင်းတာကိုပြုတဲ့ဆိုရင် မကောင်းတဲ့အကျိုးတွေကိုစီလာမှာပေါ့ဒါကြောင့်ငါကကောင်းတာတွေလုံးနေပြီးတော့မကောင်းတာတွေပေါ်လာတယ်ဒီလိုမထင်နဲ့ကံတရားဆိုတာအခုမလုံးပြီမဲ့ရှေ့ကလှုပ်ထားတဲ့ကံတွေရှိသေးတာ哦 ဒါအတိတ်ကံပိစုတ်ပံကံကံနှမျိုးကရှိတာနောက်ကံသဘောတရားခုနပြောတဲ့အတိုင်းပေါ့ကံဆိုတာရေလာမြောင်းပေးသဘောပဲနားလည်ဖို့လိုတယ်ကံပြုတ်တတ်မှအကျိုးတရားတစ်ခုပေါ်လာပြီဆိုရှင်အဲ့ဒီအကျိုးတစ်ခုဖြစ်ပေါ်ဖို့ရန်အတွက်အကြောင်းပေါင်းများစွာ မြောက်များစွာ စုစည်းမှအကျိုးတစ်ခုပေါ်လာတာမျိုးလည်းရှိတယ် လှုပ်ထားတဲ့အကြောင်းကံတွေကတော့အများကြီးပဲတစ်ခုမဟုတ်နှစ်ခုမဟုတ်ဘူးခုမများစွာဆယ်ခုရာခုစသည်အဲ့ဒါလိုအကြောင်းကံတရားတွေအများကြီးလှုပ်ထားမှအကျိုးတစ်ခုပေါ်တာမျိုးလည်းရှိတယ်အကြောင်းများပေမဲ့အကျိုးတော့တစ်ခုပဲရတယ်အကြောင်းများပေမဲ့အကျိုးနည်းတဲ့ဟာမျိုးလည်းရှိတယ်သို့မဟုတ်အကြောင်းနည်းပြီးတော့အကျိုးအများကြီးရတာမျိုးလည်းရှိတယ်လှုပ်တဲ့အကြောင်းကံကတော့တစ်ခု ကုသသည်နည်းနည်းပဲရှိတယ်ဒါပေမဲ့ရတဲ့အကျိုးတရားတွေကြတော့ယာနဲ့ထောင်နဲ့တောင်းနဲ့ကြီးပြီးတော့အကျိုးတရားတွေမြောက်များစွာပေါ်တာမျိုးလည်းရှိတယ်တော့မဟုတ်အကြောင်းတစ်ခုကြောင့်အကျိုးတစ်ခုပေါ်တာမျိုးလည်းရှိတယ်အကြောင်းအမျိုးမျိုးကြောင့်အကျိုးအမျိုးမျိုးပေါ်တာလည်းရှိတယ်ဒါကံရသဘောတတိကိုခွဲလိုက်ရင်၄မျိုးလောက်ရှိတယ်တိအကြောင်းပေါင်းမြောက်များစွာ ပြုမှ အကျိုးတစ်ခုပေါ်တာမျိုးလည်းရှိတယ်။နှစ်အကြောင်းတစ်ခုကို ပြုထားပေမဲ့အကျိုးပေါင်းမြောက်များစွာပေါ်တာမျိုးလည်းရှိတယ်။သုံးအကြောင်းတစ်ခုကြောင့်အကျိုးတစ်ခုပေါ်တာမျိုးလည်းရှိတယ်။လေးအကြောင်းအမျိုးမျိုးကြောင့်အကျိုးအမျိုးမျိုးပေါ်တာလည်းရှိတယ်။အဲ့လိုလေးမျိုးမှတ်ထားလို့ရှိရင်နားလည်။ဒီတော့အတိတ်ကတရားတွေဆိုတာကတော့မမြင်ဘူး ဘယ်ကလှုပ်ထားတဲ့ကံမှမသိဘူးယခုပြစ္ဆုတ်ပံမှာလှုပ်တဲ့ကံတော်မှပဲအလုံးပြန်ပြီးတော့တတိယတာမှမဟုတ်ပဲပဲတတိယတဲ့ကံကတတိယတာကိုတတိမရတဲ့ဟာတွေအများကြီးပဲမိမိတို့လှုပ်ထားတဲ့ပြစ္ဆုတ်ပံမှာကုသကံတွေအကုသကံတွေကအမျိုးမျိုးပြုထပြီးမယ်အမြဲတမ်းတတိမရဘူးအကုန်လုံးတတိမရဘူးမေးတဲ့ဟာတွေလည်းမေးရတာပါပဲပစ္စုပန်မှာတောင်မှပဲကိုလိုထတဲ့ကံတွေမေးလျောနေသေးတယ်ဆိုရှင်အတိတ်ကံတရားဆိုတော့ဘယ်တတိရနိုင်မလဲတတိမရနိုင်ဘူးဒါကြောင့်ကုသိုလ်အကျိုးပေးပုံလေး ထုဆတဲ့အကြောင်းတစ်ခုရှိတယ်။မြတ်စွာဘုရားဟောတော်ဟောတော်မူတဲ့ဇတကနိပပါဠိတော်ထဲမှာကိစ္စနခန္ဓာဇတ်တော်ဆိုတာအဲ့ဒါနဲ့ပြောပြခြင်း။ကိစ္စနခန္ဓာဇတ်တော်ဆိုတာဘုန်းကြီးတို့မြတ်စွာဘုရားရှင်အလောင်းတော်ဘုရားရှင်အလောင်းတော်များကအဆင်းရဲသားဖြစ်နေတယ်။အမတန်ဆင်းရဲနှုံးပါဘုရားလောင်းတော်မြတ်ဘုရားလောင်းတော်မြတ်များဟာဆင်းရဲပြီမဲ့သူတော်ကောင်းတွေဟာဆင်းရဲပြီမဲ့မကောင်းကံကိုဘယ်တော့မှသူကမလုပ်တတ်ဘူး အဲ့ဒါမှတန်ဆင်းရဲပြီးတော့အသက်မွေးနေရတယ်ဖះလောင်းတော့တနေ့တော့အိန္ဒိနာချင်းပုဂ္ဂိုလ်တူလေပိုင်ရှင်ပုဂ္ဂိုလ်တူပေါ့လေသမားလေပိုင်ရှင်သူ့လေတနေရာမှာသင်္ကုတ်တွေခလုတ်တွေမြားနေလို့အဲသစ်ပင်ဝါပင်သစ်မြင်ဝါမြင်တွေရှိလို့ မြက်ပင်ပေါက်ပင်တွေကလည်းပဲအမတန်ထူထပ်နေလို့အဲ့ဒီလေတဧကလောက်ပေါ့အဲ့ဒီလေကိုသူမလုံးနိုင်တဲ့အတွက်ကြောင့်မို့သူစင်ရသားဖះလောင်းတို့ကိုတွေးလိုက်တယ်အဲ့ဒီလေသမားကကဲခင်ဗျာယူတော့ဗျာဒီလေကျွန်တော်လည်းမလုံးနိုင်ဘူးသင်မြင်ဝါမြင်တက်ခေါင်းဝါကောင်းတွေကလည်းမြည်ပေါင်မြေတွေကလည်းအမတန်ထူထပ်ကျွန်တော်မလုံးနိုင်ဘူးခင်ဗျားပဲယူတော့ဗျာဆိုတော့ယွာနိချုပ်စတနေရာမှာပေါ့ ဘုရားလုံးတော်သူဆင်းရဲပြေးလိုက်တာဆင်းရဲပြေးလိုက်တော့ဆင်းရဲသားဆိုတော့အဲသူပင်ပင်ပန်းပန်းပြန်ပြီးတော့ဒီလက်ခွဲသူရှင်းတာပေါ့ခုတ်ထွင်းသားရှင်းပင်ကုတ်တွေဝါငုတ်တွေမြက်တွေပေါင်းတွေကိုတုတ်တင်ရှင်းလင်းဖယားလုံးတော်သူဆင်းရဲသားကလှုပ်လာဝီရိယဇွဲရှိရှိနဲ့အဲ့ဒီလက်သမားပြေးလိုက်တဲ့လက်မြေကို သူတုတ်တင်ရှင်းလင်းလိုက်တာ ရှင်းရှင်းလင်းလင်းဖြစ်သွားတာပါပဲလက်ထွန်ဖို့အခြေအနေတိရောက်သွားတာပဲလက်ထွန်ဖို့အခြေအနေရောက်ရှိလာတဲ့ခါကျတော့လက်လုံးတဲ့အခြေကျတော့ဖရာလောင်းတော်ကနွားတရှင်ငှားပြီးတော့အဲ့ဒီမိခွက်ထဲလက်ထွန်လာကိုလက်ထွန်ရင်ထွန်ရင်ထွန်ရင်နဲ့တနေရာရောက်တော့လက်ထွန်တဲ့ထဲတုံးကနွားတွေမဆွဲနိုင်ပဲဖြစ်နေတယ်ဆွဲလို့မရတော့ဘူး အယောင်အတုတစ်ခုခုနဲ့ညှိစွန်းနေသလိုဖြစ်နေလို့နွားတွေရှေ့ကိုမယုံနိုင်ပဲဖြစ်ဖြစ်နေတော့ဒီနေရာလည်းပဲအရင်ကတည်းကသူကသစ်သင်းငုတ်တွေဝါငုတ်တွေသင်းမြဝါမြေတွေမြဲပေါက်နေတဲ့အမှန်များတဲ့နေရာကိုပြီးတော့တစ်ခုခုနဲ့ညှိစွန်းနေတယ်ဆိုထင်ပြီးတော့ဘုရားလောင်းတော်ကအဲ့ဒီထဲနဲ့ထွန်နဲ့ညှိနေတဲ့နေရာကိုသူတူးဖော်ပြီးတော့ကြည်တာ သူ့ဖော်ဝေးကြည့်လိုက်တဲ့ခါကျတော့ဘာသွားတွေ့တယ်လဲဆိုတော့အာကောင်မောင်းတန်တဲ့ယောက်ျားတယောက်ရဲ့ပေါင်လုံးနဲ့ညီမျှတဲ့လေးတောင်လောက်ရှိတဲ့ရွှေတုံးတွေ့သွားတွေ့တယ်အဲ့ဒီရွှေတုံးတုံးသွားတွေ့တယ်အာကောင်မောင်းတန်တဲ့ယောက်ျားတယောက်ရဲ့ပေါင်လုံးနဲ့ပေါင်လုံးလောက်ရှိတဲ့လေးတောင်ခံရှိလျားတဲ့ရွှေတုံးတုံးကိုလူတယောက်ထားနိုင်ပါမလားထားနိုင်မလား မထားနိုင်ဘူးသူမတာသူတကယ်ဆိုတော့ထားမှဆိုရင်ထားနိုင်တော့မှာပေါ့လေမချီတာချီလို့မလို့မနိုင်ဘူးတတော်နဲ့ကြွလို့မရဘူးဒီချီလုံးကြီးသူဖျက်လုံးပြီးသွားတာဘယ်သူမှအသိမပေးဘူးဖျက်လုံးတော်ကလည်းပဲအမတန်ဝန်တာပါဆင်းရဲနေတယ်လို့ဆိုစဉ်စဉ်းစားကြည့်ပေါ့တရားနာပြီးတာစဉ်းစားကြည့်ပေါ့ပေါင်လုံးလောက်ရှိတယ်ရှိလေးတောင်လောက်ရှိတယ်ချီလုံးတုံးရရဆိုတော့အမတန်ဝန်တာသွားမှာပေါ့ သူခြီးတယ်ထမ်းတယ်ထမ်းလို့မနိုင်ဘူးမာလို့မနိုင်ဘူးအဲ့ဒါလိုပြနေတဲ့ခါကျတော့ဘုရားလုံးတို့ကဘာစဉ်းစားလိုက်တော့ဆိုတော့အဲ့ဒီရွှေတုံးကြီးကိုသူလေးပိုင်းစိတ်ထဲမှာခွက်လိုက်တယ်အဲ့ဒီရွှေတုံးကြီးကိုလေးပုံပထမပုံမှာစာရေးတော်ရေးတွဲလုံးမယ်ဒုတိယပုံမှာရောင်းဝယ်ဖောက်ကားဖို့လုံးမယ်တတိယတပုံမှာပြန်ပြီးတော့ အကြောင်းရှိရင်သုံးဖို့မြေထဲမှာပြန်မြုပ်တော်ထားမယ်သရုတ်ထတဘုံမှာနိဗ္ဗာန်ရောက်ကြောင်းကုသိုလ်တရားကိုတွေ့ငါလှူဒန်းမယ်ဆိုတော့ဆုတ်ပြလိုက်တာဆုတ်ပြပြီးတာနဲ့တခါထန့်လိုက်တာပေါ်ပေါ်ကလေးပေါ်သွားတယ်ခါထန့်နိုင်သွားတယ်ပေါ်ပေါ်ကလေးပေါ်သွားထန့်နိုင်သွားတယ်ရွှေတုံကြီးကိုဘာရောက်ပါလဲဘုန်းကြီးတို့ပြည့်လောဘအင်အားဘာဖြစ်သွားလဲရုပ်ဥတော့သွားတာ လောဘအင်အားညော့သွားတော့ကိလေသာညော့သွားတော့တပိုင်းကလှူမယ်ဆိုတော့သူ့တက်ဘယ်နှပိုင်းကြံလဲ၃ပိုင်းစသုတ်ဖို့ကတပိုင်းစီပွားရေးလုပ်ဖို့ကတပိုင်းပြန်ပြီးတော့အကြောင်းရှိရင်ရေဘေးမင်းဘေးခိုးဘေးစတဲ့အန္တရာယ်တွေကြုံလာရင်အသုံးပြုဖို့ကမြေတက်မှတို့ဖို့ကတပိုင်းလှူဒန်းဖို့ကတပိုင်းစိတ်ပိုက်ချလိုက်တော့ပုတ်ပုတ်ကလေးထန့်လို့ရသွားတယ်သူအိမ်ထမ်းသွားဘယ်သူမှအသိမပေးဘဲနဲ့ အိမ်မှာသွားပြီးတော့ထားဖြတ်တော့ကုသိုလ်ပြုတာပါပဲတဲ့နေချင်းချင်းတစ်ဖြည်းဖြည်းဖះလောင်းတော့ဆိုတော့ပညာရှိဆိုတာအရာရာမှာလုတ်ကင်ညံပါတာကိုညံရှိသွားရှိတယ်ဖုန်းပြလိုက်လူတယောက်ဟာအလုံးလုံးတဲ့ခါမှာညံရှိမရှိပညာရှိမရှိဟာလုံးရင်သိတယ်ပညာရှိများအလုံးလုံးတဲ့ခါမှာညံပါတယ်အရာရာမှာညံပါတယ်ညံဥစည်းစေရတယ်ဒါရမဟုတ် အလုပ်တစ်ခုလုပ်ရင်ဉာဏ်ကိုရှိမှထားလို့ရတယ်စဉ်းစားရတယ်ပြုံခနဲ့မလုပ်ရဘူးစဉ်းစားပြီးတော့လုပ်ရတယ်တောင်းဝန်လေးတယ်တောင်းဝန်ကြည့်တယ်ကြည့်ကြတဲ့လုပ်ငန်းဆိုရင်ပို့ပြီးတော့ထပ်တလက်စဉ်းစားရတယ်တရမကနှစ်ရမကသုံးရမကတစ်ပါးမကနှစ်ပါးမကစဉ်းစားရတယ်အသိအလိမ္မာဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်များနဲ့နှီးနှောဖလှယ်ရတယ်ဒီလိုလုပ်ရတယ်ဒါမှအောင်မြင်လွယ်တယ်အန္တရာယ်ကင်းနိုင်တယ်နှုတ်မှုရှိရင်တော့စိတ်ထင်ထင်တိုင်းစိတ်ရှိရှိတိုင်းလှုပ်လိုက်ရင်ပြောလိုက်ဆိုလိုက်ရင်ဒါလွဲချော်ပြီးတော့ ပျက်စီးသွားတတ်တယ်အင်မတန်ကြီးကျယ်တဲ့လုပ်ငန်းတွေလည်းပျက်စီးဆုံးရှုံးသွားတတ်တယ်နစ်နာသွားတတ်တယ်သူသိထားရတယ်အသိထားဖို့ကောင်းတယ်တရားပဲဒါကြောင့်ဘုရားလောင်းတော်ထန့်သွားတာအိမ်မှာသွားဖွက်ထားဖွက်ထားပြီးတော့တဖြည်းဖြည်းတဖြည်းဖြည်းရောင်ချပြီးတော့နေရထိုင်ရစာရေးတော်ရေးတွေဝယ်ချမ်းနေဖို့ထိုင်ဖို့အေးတွေပါတွေဆောက်လို့တဖြည်းဖြည်းဟော လောကဆင်းရဲနေတဲ့လူတယောက်ကမြုံငင်းတဲ့ကိုက်ကြီးတစ်လုံးဝယ်လိုက်မယ်ဆိုရင်အဝေးကပန်းဝန်းကျင်ကလူတွေဘယ်လိုမြင်မလဲဘယ်လိုမြင်မလဲအာဒီပုဂ္ဂိုလ်ဟာမတရားတဲ့အနိလန်းတွေနဲ့ရှာလို့ဒီလိုဖြစ်လာတာပဲဒီလိုထင်စရာမရှိပြီဘူးလားရှိတယ်ရှိတယ်ခုခေတ်လူတွေကသူများအထင်ကြီးဖို့ထင်သိပ်ပြထင်ကြီးစီရင်တာတခါတည်းပြုံးတဲ့မော်တော်ကားကြီးတွေဝယ်စီးလိုက်တခါတိုက်ကြီးတွေဝယ်လိုက်အဲ့ဒါမျိုးတွေအဲလိုက်လာပြီနောက်ကတပြေတပြေတပြေလိုက်လာပြီ ခွခွေးဆုပ်ချင်းပို့ဦးတော့ရေးကြည့်တာပေါ့ဘယ်ကရတဲ့ဒီငွေတွေဘယ်ကလဲဘသူကယူလာတော့ရှာပြီဖះလုံးတော့ဒီလိုမဟုတ်ဘူးတဖြည်းဖြည်းတဖြည်းဖြည်းအဝအထေတွေတဖြည်းဖြည်းတဖြည်းဖြည်းဝဲလူမြင်ကောင်းအောင်တဖြည်းဖြည်းတဖြည်းဖြည်းသူ့လုပ်ငန်းလည်းပဲလေလုပ်ငန်းလည်းရှိတာကိုနည်းနည်းပါရောင်းဝယ်ဖောက်ကားတဲ့လုပ်ငန်းလုပ်ကုန်သရေးတွေဘာတွေလို့တဖြည်းဖြည်းတဖြည်းဖြည်းအဲ့လိုကိုယ်မှာခုတခံတာပြည့်စုံဥဒယတနာရှိပြီဆိုရင်တဖြည်းဖြည်းလောက်ရတယ်အမြန်မလိုရဘူးတထည့်မြန်မြန်ဖြစ်ကျင်စိတ်မရှိသေးရဘူး ခုခေတ်လူတွေကသေပြီးတော့တထိတ်မြန်မြန်ဖြစ်ကျင်တယ်တခါတယ်မော်တော်ကားဝယ်လိုက်ပြီးတိုက်လိုက်ပြီးပျက်စီးသွားပြီအဲအဲ့ဒါမျိုးတွေသိကြီးကြီးတယ်ခုခေတ်မှာဘုရားလောင်းတော်ကိစ္စနာခန္ဓာဇတ်တော်ထံပါဘုရားလောင်းတော်တဲ့ဒုက္ခကိုကောင်းတယ်ဘုရားလောင်းတဖြည်းဖြည်းကြီးပွားတုတ်တန်လို့တချမ်းတထိတ်ဖြစ်သွားပြီပေါ့ခုခေတ်နဲ့စဉ်းစားကြည့်ပေါ့လေအံကောင်မောင်းတဲ့ယောက်ျားတယောက်ရပေါင်လုံးလောက်ရှိတဲ့လေးတောင်လောက်ရွှေရွှေတုံးဆိုရှင်တော့ပြည့် ညံနဲ့သာသုံးသွားမယ်ဆိုရင်တော့ပြဒီဘွားမှာစားသုံးလို့ကုန်နေပါအောင်မလားအဲခုခေတ်ဆိုရင်ပို့ဦးတော့ပိုက်ဆံများများရမှာပေါ့ရွှေတရားလေးပါလဲ2000နဲ့1600ဆိုလားမိတ်ကြီးတွေကြာဘူးတယ်နဲ့တာမဟုတ်ဘူးအဲရွှေတရားလေးတောင်ရွှေတရားလေးနည်းနည်းလေးမဟုတ်လားအဲ့ဒါတော့ခုပြောတဲ့ရွှေတုံးဆိုရှင်နဲ့တာမဟုတ်ဘူးဘလောက်ရှိမလဲရွှေရောင်သမားတွေတော့မှတ်လို့ဖြစ်မှာပေါ့ရွှေကုံတွေတွေတော့ယတနာကုံတွေတွေတော့မှတ်လို့ဖြစ်မှာပေါ့ဆိုလိုရင်းအိဗယ်မှာကတော့ ကုသိုလ်တရားဆိုတာဟာကိလေသာကိုခေါင်ပါစေတယ်ရော့ရဲစေတယ်ကုသိုလ်စိတ်စေတနာတွေကိုမှအစမပြဖြစ်နေရင် လောဘတွေအင်အားတွေနဲ့လာတယ်ဒေါသအင်အားတွေနဲ့လာတယ်မောဟအင်အားတွေနဲ့လာတယ်မာမနာအင်အားတွေနဲ့လာတယ်အဘိဇာဥသမလောဘခေါ်တဲ့မတရားတဲ့စိတ်ကြံတွေနဲ့လာတယ်အဲ့ဒါလို့ကိလေသာတွေခေါင်ပါရော့ရဲနေပါလာသည်နှင့်မြမိမိမှာကိုယ်လည်းချမ်းသာတယ်စိတ်လည်းချမ်းသာတယ်အကျုပ်ခံစားရတယ် ဒါကြောင့်ကုသိုလ်နဲ့စခန်းသွားရတယ်ကုသိုလ်နဲ့စခန်းသွားရတယ်ရာသမြထုတ်ထည့်ပြီးတော့ကြီးမထားရဘူးထတဲ့တာကိုထားရတယ်ဘာလဲဆိုတော့ပြုံးနေသေးသွားရင်ကုသိုလ်တွေမပါဝန်းညီမယ်ဒါသိရေးကြီးတယ်သိရေးကြီးတယ်တရားဒါရမို့ထာဝရဥစ္စာဇင်္ဂမဥစ္စာဆိုတာဘုရားဟောတယ်ထာဝရဥစ္စာဆိုခိုင်မြဲတဲ့ပစ္စည်းကိုထာဝရဥစ္စာခေါ်တယ်ဇင်္ဂမဥစ္စာဆိုတာဆိုတာပြောင်းရွှေ့လို့ရတဲ့ပစ္စည်းကိုခေါ်တယ်ကုသိုလ်လည်းဒီအတိုင်းပဲထာဝရကုသိုလ်ဇင်္ဂမကုသိုလ် ထာဝရဥစ္စာကိုလှူရင်ထာဝရကုသိုလ်အကျိုးခံစားရတယ်။ဇင်္ဂမဥစ္စာကိုလှူရင်ဇင်္ဂမကုသိုလ်အကျိုးခံစားရတယ်။ဥယင်ဘိမှန်ရေတွင်းရေကန်လန်တတာကြောင်သာသနိကဆောက်ဦးကြောင်ကံဖျားအဲ့ဒီပစ္စည်းတွေဆိုတာဟာရွှေလို့ပြောင်းလို့မရတဲ့ပစ္စည်းသူ့ကိုထာဝရပစ္စည်းလို့ခေါ်တယ်။အဲ့ဒီပစ္စည်းမျိုးကိုလှူရင်ကျုပ်ပေးတဲ့အခါထက်သန်တယ်။ကိုယ်လုံးသမျှကဲသမျှရှာဖွေစူးစီးသမျှပစ္စည်းဥစ္စာယတနာတွေဟာမဆုံးပါဘူးခိုင်မြဲတယ်။ ဘာလဲဆိုတော့ထာဝရကုသိုလ်ကိုသူကပြုတာကိုထာဝရကုသိုလ်ပြုတော့ရရှိလာတဲ့ပြည့်စုံဥစ္စာယတနာတွေကမဆုံးရှုံးဘူးမပြည့်ပြုံးဘူးရေရေမမျောဘူးမိမလောင်ဘူးတခိုးဘေးမင်းဘေးမှာလောက်ကင်းနိုင်တယ်ခိုင်မြဲတယ်အကျုပ်ပေးမြဲတယ်ဒါကြောင့်ထာဝရကုသိုလ်တွေလုပ်ဖို့လူလူတယ်ဇင်ကမကုသိုလ်ဆိုတာကတော့ဖြင့်ရွှေပြောင်းရပစ္စည်းလူဒန်းတာဗောလေဆွန်ကွန်အဲပရိခယာသင်္ကန်းပရိခယာစတဲ့ပစ္စည်းတွေပေါ့သူလည်းကုသိုလ်တွေပဲပေါ့သူကကုသိုလ်တွေပါပဲ ရှာရမှုကုသိုလ်စိတ်ရှိရင်ကိလေသာတွေနယ်ပါတော့လောဘတွေနယ်လာတယ်ဇတ်တော်တစ်ခုတည်းမှာပါတာရှိသေးတယ်မွေးတကောင်ကအတွင်းထဲကနေပြီးထွက်ပြီဆိုရှင်တခါလဲတွင်းတဲ့ခန္ဓာကိုယ်ပြီးကြိုင်တာပဲတခါလဲအလူလော့ပြီးထွက်သွားတယ်မွေးတကောင်ကအစာရှာထွက်မယ်မနဲ့မုံလင်းလို့အစာရှာထွက်မယ်ဆိုရှင်သူနေတဲ့တွင်းထဲကနေတခါခန္ဓာကိုယ်နဲ့ကြံ့အနှံ့ပြီးနေတော့မနဲ့ယုံကံပြီးထွက်ရတယ်အစာတွေပါတွေဝါပြီးတော့ စာရှာပြီးလို့တွင်ထဲကိုပြန်ဝင်ချောင်းချောင်းလဲလဲနဲ့ပြန်ဝင်နိုင်တယ်။ပြောင်းပြန်မဖြစ်ဘူးလား။အမှန်မှာအစာဝါးပြီးပြန်ရင်သာနှင်တွင်းနဲ့ကြံ့နေရမှာကိုကိုအစာမရှိဘဲနဲ့ထွက်ခါရချောင်းရမှာ။အဲ့ဒါဒီလိုပြဿနာတွေပေါ်နေတဲ့မွေကဖះလောင်းတော်ကိုလာမေးတယ်။ကျွန်တော်ဟာဒီလိုပဲတဲ့မွေက အတွင်းထဲကထွက်မဲ့ဆိုရှင်ခန္ဓာကိုယ်နဲ့တွင်းနဲ့ကြံ့နေတာပဲတော်တော်နဲ့ထွက်လို့မရဘူးတဲ့။လူလော်ပြီးထွက်ရတယ်။အစာရှာပြီးအစာဝါးပြီး တွင်းထဲဝင်တော့လွယ်လွယ်ကလေးနဲ့ချောင်ချောင်လေးနဲ့ဝင်သွားတယ်ဒါဘာရောက်ပါလဲလို့မေးတော့ဖျက်လုံးတော့သိမွေတခြားမဟုတ်ဘူးတဲ့သိမှာလောဘအမှန်တန်ကြီးတယ်သိတွင်းထဲမှာသိပိုင်တဲ့ပစ္စည်းတွေရှိတယ်အဲ့ဒီပစ္စည်းတွေကဘသူတွေလာခိုးမလဲဘသူတွေလာယူမလဲဆိုတာအမှန်တန်ကြောက်ကြတဲ့ကိလေသာတွေသိမှာရှိလို့တွင်းထက်ကထွက်တဲ့ခါမှာထွက်လို့မရပဲကြံ့ပြီးတော့နေတယ်တဲ့တွင်းထက်ပြန်ဝင်တဲ့ခါကျတော့တဲ့အဲ့ဒီကြောက်ကြောက်မနဲ့သွားတာကိုကိုနေရာကိုပြန်ရောက်တာကိုကြောက်ကြောက်မနဲ့လို့ ချောင်လဲသွားတယ်ဒါကတော့ဘုန်းကြီးတို့ပြန်နာနေတဲ့တခါတခါစဉ်းစားကြည့်ပေါ့အဲဘယ်သွားမယ်ဘယ်လာဆိုရှင်ဟိုအတွင်ခန်းကိုပေးရတာနဲ့အပြင်ခန်းကိုပေးရတဲ့တန်တကထားထားပေးရတဲ့ဟိုကောင်မိဖို့ကြောင့်တမသွားကြည့်တကားပေးဒီမှာသွားပေးသွားကြည့်တကားပေးတကားတဲ့မေ့ရတယ်ဟိုတကားပေးပြီးပြီလားဒီတကားပေးပြီးလားဟိုကြီးဒီကြီးလည်းမကြည့်ရပေဘူးလားတော်တော်နဲ့ဆင်းလို့ဖြစ်ရလားဆင်းလို့မဖြစ်ဘူးအခန်းထဲမှာဘာကြံရိပ်ပြန်ပြီးတကားတကားပြန်ဖွဲ့တော့ဖွဲ့တကားပြန်ဝင်ယူ အေးအောက်ပြန်ဆင်းလာရင်တစ်ခါမေ့ကြောင်တစ်ခါပြန်သွားရရပြန်ယူလိုက်ကြည့်နေရတာတော်တော်နဲ့သွားလို့ဖြစ်ရလားခုတရားနာနေတာပုဂ္ဂိုလ်တထေးကြီးပဲဝိန္ဒမယဆိုတထေးကြီးနေတဲ့နေရာကြီးဟုတ်တယ်မလားအဲ့လိုက်ကြီးရတယ်အဲ့လိုက်ကြီးအဲ့လိုက်ကြီးတော်တော်နဲ့ထွက်လို့မရဘူးတရားနာလာတော့မှပဲအခုဥပနိတရားလာနာမှာအိမ်ပြန်စိတ်တွေပြန်ရောက်ကြင်ရောက်နေမှာကလေးတွေဘယ်လိုနေပါနေရနေပါလေအိမ်ပါဘယ်လိုမြတ်ရှိပါလေစိတ်မချဖြစ်နေတတ်တယ်အဲ့ဒါလေးတွေဒါဘာလို့ခေါ်တယ်လဲ တဏှာလို့ခေါ်တယ်တဏှာရဲ့တောင်ကျိုးကမလွယ်ဘူးဒါကြောင့်ဖြတ်နိုင်ရတယ်ပြက်ပြက်သားသားကုသိုလ်လုပ်ရတယ်ဒါကြောင့်မွေးတာတွင်းကထွက်တော့မလွယ်ဘူးလေဟိုနခက်ခဲတယ်တခါလေကြောင်ကြောင်မှုများတာကိုသူ့တွင်းထဲမှာပစ္စည်းကရှိနေလေတော့ကြောင်ကြောင်မှုအမတန်များတယ်အဝင်တဲ့ခါမှာတော့သူ့နေရာသူပြန်ရောက်တော့ချောင်းချောင်းလေးလေးပြန်ဝင်တယ်လောဘအစွမ်းတန်ဒီသဘောတရားပေါ့ခုနကကေသနခန္ဓာဇတ်တော်နဲ့လည်းပဲတော်လဲဆက်နွယ်တယ်ဟာလေအဲရဆိုလိုရင်းမှာကတော့ဖြင့် ဘဝတန်တရားကြီးဆိုတာအမတန်မှရှည်လျားလာတယ်အမတန်မှရှည်လျားလာတဲ့ဘဝကြီးကိုတဏှာနဲ့ရင်းခံထားတာဘဝဆိုတာတဏှာရောက်ဖြစ်တာပဲတဏှာကိုခြေခံပြီးဘဝဖြစ်လာတာပဲဟောဒီတဏှာရှိတဲ့သူကြီးကို့မှာတဏှာတွေများများတော့ကြောင်းကြမှုတွေများတယ်စိတ်ဆင်းရဲမှုများတယ်ကိုယ်ဆင်းရဲမှုများတယ်တဏှာနဲ့လာရင်နဲ့တော့ချမ်းသာတယ်ကိုယ်စိတ်ဆင်းရဲမှုနဲ့တယ်ကိုယ်ဆင်းရဲမှုနဲ့တယ်တဏှာသာမရှိတော့ဘူးဆိုရှင်အကုန်လုံးဆင်းရဲတွေကုန်သွားတော့တာပါပဲ အဲဆင်းရဲကုန်တဲ့တရားကိုနိဗ္ဗာန်လို့ခေါ်တယ်ဟောဒီနိဗ္ဗာန်ကိုမဉ္ဇဏ်ဘုံညာနဲ့မျက်မှောက်ပြုရတယ်ဟောဒီမဉ္ဇဏ်ဘုံညာနိဗ္ဗာန်တရားရောက်ဖို့ရန်အတွက်ဟောဒါနကုသိုလ်ပြုရတယ်သီလကုသိုလ်ဆောင်းတည်ရတယ်အထူးသဖြင့်တတိပဋ္ဌာန်ဝိပဿနာဘာဝနာတရားပွားရတယ်အဲ့ဒီဒါနသီလဘာဝနာကုသိုလ်ဟာဆင်းရဲကုန်တဲ့ဆင်းရဲကိတဲ့နိဗ္ဗာန်ကိုရောက်ခြင်းအကြောင်းပဲဒါကြောင့်မို့ဆင်းရဲရှိရင်ဒုက္ခများတယ်ဘဝရှိတော့ဆင်းရဲထထဖြစ် အိုရနာရသေရအိုရနာရသေရဘလောက်ကြည့်ကြတဲ့တိုက်ကြီးတာကြီးတွေနဲ့နေနေဘလောက်ကောင်းတဲ့ဝတ်ထဲတွေပဲဝတ်ဝတ်ဘလို့ဘလောက်ကောင်းတဲ့စားစရာတွေနဲ့ပဲစားစားစားဘလောက်ကောင်းတဲ့ဆေဝတ္ထစာတွေနဲ့ပြုပြင်ပြုပြင်အဲ့ဒီပြုရင်ပြင်ပြုရင်ပြင်နဲ့ဒီပြပြမတိမတာမတိမတာအိုလာတဲ့နာလာတဲ့ပြုံးဆုံးသေသွားပြီမနေ့ကအကောင်စားဒီနေ့သေသွားပြီယောဂဝေဒနာတွေဆိုတာမမျှော်လင့်ပဲနဲ့ မမျော်လင့်ပဲပြုတ်ကနဲ့နာလဲနာနိုင်သည်မမျော်လင့်ပဲပြုတ်ကနဲ့သေလဲသေနိုင်သည်ဆိုတာကြားဘူးတယ်မို့လားဒါရမို့မအုံမီမနာမီမသိမီကြညမ်းမှမှရှိစဉ်ကလာနုကကုသတွေထထပြုဒါနာ ကုသတွေလည်းပြုသီလကုသတွေလည်းစောင့်တည်ဘာနာကမ္မထံပွားများစာဘုတ်တော့ကိုလည်းထားရတာဗောခုနပြောတဲ့အတိုင်းဗောစာဘုတ်တော့ကတဘုံဟောလုပ်ငန်းဆောင်ငန်းစီးပွားရေးအတွက်ကတဘုံ နော်အကြောင်းတစုံတရာရှိရင်ရေးပေးမိပေးမိပေးကြုံလာရင်အသုံးပြုဖို့ကတဘုံလူရည်တန်းရည်ကတဘုံသူတို့ခွဲထားရတယ်ခွဲထားရတယ်ခွဲကြည့်ခွဲရလားဝတ္တဆယ်မှာလေးပုံပုံကြည့်အဲခွဲထားရတယ်တပြေးပြေးခွဲပြီးတော့လှူရတယ်ဘုန်းကြီးနဲ့အတန်ခင်ရတက္ကမတူရှိတယ်စံကြောင်းမှာသူကငွေတစ်ဆယ်မှာတကြတကြလှူတယ်သူကအမြဲတမ်းလှူထားတယ်မလှူပဲမရဘူးမလှူရင်နေမကောင်းအဲ့တက္ကမက အကြောင်းမို့ဆယ်ဘုံတဘုံလှူတယ်သူဆယ်ဘုံတဘုံလှူတယ်အမြဲတမ်းအဲ့တနေ့တနေ့ရတဲ့ငွေပေါ်မှာဆယ်ဘုံတဘုံသူကစုထားတယ်သူအမြဲတမ်းလှူတယ်သူတက်ဘာမှခက်ခက်မှုမရှိဘူးမလှူရဘူးဆိုရှင်ဒီမကောင်းဘူးလက်လှူခံပုဂ္ဂိုလ်ဆုံးခံကိုတော်တွေလမ်းမလိုက်ရှာရတယ်လှူစရာပစ္စည်းနဲ့လမ်းမလိုက်ရှာလက်လှူတယ်တဆန်းကျောင်းမှာရှိတယ်တက္ကမတူရှိတယ်အသက်ခုမှ30ကျော်ပဲရှိပါသေးတယ်ဒါကြောင့်မို့ရှာလဲရှာစုလဲစုစားလဲစား နောက်ဘာကြံနေလဲလှူလဲလှူဒါကြောင့်မို့မမျော်လင့်ပဲနဲ့ယောဂဝေဒနာဆိုဖြစ်ပေါ်လာတတ်တယ်မမျော်လင့်ပဲသိသွားတတ်တယ်ဒါကြောင့်မို့မမျော်လင့်ပဲပြုံးခင်းနဲ့နာလဲနာနိုင်သည်မမျော်လင့်ပဲပြုတ်ကနေသေလဲသေနိုင်သည်။ဒါကြောင့်မို့မနာမီမသိမီသာကုသိုလ်ပြုရမှာကို နာပြီးသေပြီဆိုရှိနေကုသိုလ်ပြုလို့မရဘူး။ကုသိုလ်ပြုလို့မရဘူး။ခုဒီမှာဓမ္မယောဂီဆောက်ဖို့ဆိုတော့မျိုးတဲ့ကတက္ကမကြီးတူ ခု16သိပြီတဖြည်းဖြည်းလှူးနေတာဖွာကြီးဖွာကြီးပဲအသက်ရလက်ကူက90နဲ့6လောက်မသိရှိသွားပြီဖွာကြီးတဖြည်းဖြည်းလာလှူးနေတာခု16သိဖြစ်သွားပြီတဖြည်းဖြည်းတဖြည်းဖြည်းတသိရရင်တသိလာလှူးလိုက်ငါတော့ရရင်ငါတော့လာလှူးလိုက်အသက်လက်ကြီးသွားပြီတဖြည်းဖြည်းလာလှူးနေတာအဲဒီမှာလည်းပဲဓမ္မကြီးလည်းဆောင်းမယ်သေကြီးလည်းဆောင်းမယ်လှူပါလို့ကြွတာမျိုးမဟုတ်ဘူးเนาะပြောပြတာဆောက်ဖို့စီစဉ်ပြောပြတာ ုန်းကြီးကလှူခါနေတာမဟုတ်ဘူးကုသိုလ်တွေပေါအောင်ပြောပြတာတော့ကြောက်ဘုန်းကြီးကလှူခါနေတယ်လို့အထင်လွဲသားမှဆိုလို့ဒါကြောင့်ခုနကြွလာကြတဲ့ဖရာလောင်းတော်ရဲ့ရွှေတုံးကြီးကိုလေးပိုင်းလေးပိုင်းပိုင်းသလိုခုနပြောလာတဲ့အတိုင်းပေါ့ဒါကောင်ဘုံယုတ်တရားနာပိသပုံသူတော်ကောင်းတွေကလည်းပဲကို့မှာရှိတဲ့ပစ္စည်းကိုဘယ်နှပုံပုံမလဲလေးကကိုငါအတွက်ကတပုံပါအတွက်ကတပုံသမီးအတွက်ကတပုံစီပွားရေးအတွက်ကတပုံလေးပုံပုံထားဟုတ်မလား လိပ်ပုံပုံထားဘယ်လိုပုံမလဲခုခုပို့တယ်လို့ပုံရမှာလားဘယ်လိုပုံရမှာတော့မဟုတ်ဘူးဟုတ်လားမလားခုနကပုံတဲ့အတိုင်းပုံထားဟုတ်တယ်မနော်အဲ့ဒါမျိုးဒါကြောင့်မို့ဒီနေ့ဦးမျိုးဆွေတော်များရှင်မိသားစုတို့ကဒီမှာလူနေတတ်နေကြပါပဲလှူတာလည်းကြိမ်မများစွာပဲခုလည်းပဲလွန်ခဲ့တဲ့16နှစ်ခါကွယ်လွန်သွားတဲ့ကျေးဇူးရှင်ဖြစ်တဲ့ဖောင်ကြီးဥပါလုံးကိုရည်စူးပြီးတော့ယနေ့အာယုံဆုံးဒီဆုံးဆက်ကလှူဒန်းတယ်သူ့တော့ပြောစရာမလိုဘူးပေါ့ အဲ့ဒီကုသိုလ်အလုံးတို့ဟာမိမိတို့တဲ့အိုနာတိဒုက္ခဘေးကကင်းတဲ့မေဖို့နိဗ္ဗာန်ကိုရမယ်လို့နိဗ္ဗာန်ကိုအချုပ်ချပဒနာထားပြီးတော့ဝမ်းမြောက်ဝမ်းသာလှူဒန်းနိုင်ကြပါစေကုန်တည်းကဲရည်စချအောင်အောင်လေးဆိုရ အရှင်ဖရာတပည့်တော်တို့သည်တန်တရာဝဆင်းရဲမှ လွန်မြောက်၍မိညာဖူညာဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုပါရခြင်းအကျိုးငါ၎င်းအကြောင်းဖြစ်သောကုသိုလ်ကံနှင့်အကျိုးဖြစ်သောလူနတ်နိဗ္ဗာန်သုံးတန်သောချမ်းသာမြတ်ကို၎င်းတကယ်ရှိ၏ ယုံကြည်ပါသည်ဖြစ်၍သရဏဂုံသီလသုံးပါးနှင့်တကားအင်္ဂါ၈ပါးရှိသောဥပုသ္တိလတော်မြတ်ကိုရည်မှန်ပိုင်းခြားထသည့်အတိုင်းခံယူဆောက်တည်ပြီးလျင်သံဃာတော်ရှင်မြတ်နှင့်တကားယောဂီသူတော်စင်တို့အားကွယ်လွန်လေးပြီးသောကျေးဇူးရှင်ဖခင်ကို ရည်မှန်း၍ယနေ့အဖို့၌တပည့်တော်တို့သည်အာယုံစွန်းနေစွန်းအဖြစ်နှကြေတိုင်တိုင်တရာရွှင်လန်းလှူဒန်းပါကုန်၏အရှင်ဖရာဤသို့တပည့်တော်တို့သည်ကွယ်လွန်လေးပြီးသောကျေးဇူးရှင်ဖခင်ကိုရည်စူး၍ယနေ့အဖို့၌ လှူဒန်းရသောဒါနကုသိုလ်စောက်တည်ရသောသီလကုသိုလ်ပွားများရသောဘာနာကုသိုလ်စေတနာကံသည်အာသဝတ္တရာလေးပါးတို့ဤကိုယ်ရန်ကိုယ်ရောင်းဖြစ်သောမိညာဖုန်ညာနိဗ္ဗာန်ကိုလင်းမြန်စွာ မျက်မှောက်ပြုရပါလို၏ရှင်ဖျား ဤကောင်းမှုဤကုသိုလ်ဝေစုကိုကွယ်လွန်လေးပြီးသောဥပါလွန်အားအမျှပြေဝေပါကုန်၏ဥပါလွန်အားအမျှပြေဝေပါကုန်၏ဥပါလွန်သည်ဖြစ်လျာဘုံဘဝမှာယခုပြုသောကုသိုလ်ဤအခြေအနေကိုမြင်နိုင်ကြားနိုင်၍ကုသိုလ်ဝေစုကို အမြောက်ဝေလိုက်သောခဏ၌ဝမ်းမြောင်မှုမောသာဓုခေါ်နိုင်သည်ဖြစ်ပါစေတည်းဝမ်းမြောက်မှုမောသာဓုခေါ်နိုင်ပြီး၍လူ၌ဖြစ်သောချမ်းသာမျိုးမျိုးနာ၌ဖြစ်သောချမ်းသာမျိုးမျိုးကိုခံစားရသည်ဖြစ်ပါစေတည်းဤကောင်းမှုဤ ကုသိုလ်ဝေစုကိုတပည့်တော်တို့နှင့်တော်ဆခတ်သမျှသောကျေးဇူးကြီးမားမိဘဘိုးဘွားဆရာသမားအဆွေမျိုးတို့အားအမျှအမျှပြေဝေပါကုန်၏အလုံးစုံသောကိုယ်ဆောင်နဲ့အေဆောင်နဲ့အေအယံဆောင်နဲ့မျိုးဆောင်နဲ့ နေဆောင်နှံသာသနာတော်ဆောင်နှံဤရွှေတော်ကုသာသနာရိပ်သာဆောင်နှံလောကကိုစောင့်ရှောက်သောနှံတရားမင်းယမမင်းအစရှိသောနတ်အပေါင်းတို့အားအမြအမြဝိဝေပါကုန်၏အထုအားဖြင့် ဤရိပ်သာသို့ယခုရောက်ရှိနေကြသော လူပရိသတ်ပေါင်းနတ်ပရိသတ်ပေါင်းတို့အားအမြတ်ပြေဝေပါကုန်၏အမြတ်ပြေဝေပါကုန်၏အမြတ်ပြေဝေပါကုန်၏အာလုံသောတတ္တဝါပေါင်းတို့သည်ယခုပြုသောကုသိုလ်ကောင်းမှု၏ အဖို့ဘာကကိုတပီတော်တို့နှင့်ထတ်တူထတ်မြရရ၍ကိုယ်စိတ်နှဖျားချမ်းသာရပါစေရဝိရအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု